အခန်းကြီး25အငယ်1မှ4အာမစီသည်အသက်25နှစ်ရှိသောနန်းထိုင်၍ယေရုရှလင်မြို့၌29နှစ်စိုးစံ၏မေရောကယေရုရှလင်မြို့သူယုတ်ဒန်အမည်ရှိ၏ထိုမင်းသည်သာရဖျားရှိတော်၌တရားသောအမှုကိုပြုတော်လဲစိတ်နှလုံးမစုံလင် အာမစီသည်မင်းအာနာတည်သောအခါခမည်းတော်မင်းကြီးကိုတတ်သောကျွန်တို့ကိုတတ်လေ၏ သားအတွက်အဖသည်အသေးမခံရအဖအတွက်သားသည်အသေးမခံရလူတိုင်းမိမိအပြစ်ကြောင့်အသေးခံရ၏ဟုမောရှေပညာတိကျမ်းစာ၌ရေးထားလျက်ရှိသောဒါဝရဖျား၏ပညာတော်ကိုစောင့်ရှောက်၍ထိုကျွန်တို့၏သားများကိုမတတ်ဘဲနေကြ၏အငယ်9မှ73အာမစီမင်းသည်ယူဒလူတို့ကိုစုဝေးစေ၍ ယုဒလူနှင့်ဗိယံမင်သူတို့တွင်အဆွေအမျိုးအလိုက်လူတထောင်အုပ်တရားအုပ်တို့ကိုခန့်ထား၏အသက်20လွန်၍လှန်နှင့်ဒိုင်းကိုကင်တက်သောစစ်သူရဲကောင်းတို့သည်စရင်ဝင်သည့်အတိုင်း၃သိန်းရှိကြ၏ခွန်အားကြီးသောဤသူရဲလသူရဲ့တသိန်းကိုလည်းငွေအခွက်တထောင်နှင့်ငှား၏တို့ရတွင်ဘုရားသခင်၏လူတယောက်သည်လာ၍ ။အိုမင်းကြီးဣဒရေလတပ်ကိုမလိုက်စေနှင့်။ဒါဝရဖျားသည်ဣဒရေလလူကြီးဟုသောအေဖရင်အမျိုးသားအပေါင်းတို့နှင့်အတူရှိတော်မမူ။မင်းကြီးတွားလိုလျင်တွား၍စစ်တိုက်ခြင်းဟံခိုင်ခန့်တော်လဲရန်သူရှိမှဘုရားသခင်ရှုံးစေတော်မူမည်။ဘုရားသခင်သည်မဆခြင်းဟံ၎င်းနှိမ့်ချခြင်းဟံ၎င်းတတ်နိုင်တော်မူ၏ဟု ပြောဆိုလျင် အာမစီကဣဒရေလတပ်ကိုငှား၍ ငွေအခွက်တထောင်ကိုပေးမိသောကြောင့်အဘယ်သို့ပြုအပ်မည်နည်းဟုဘုရားသခင်၏လူကိုမေးမြန်းသောဘုရားသခင်လူက ထိုမြတ်မကသာရဘုရားသည်တာ၍ပေးနိုင်တော်မူသည်ဟု ပြန်ပြော၏ထိုအခါအာမစီသည်အေဖရင်ပြည်မှရောက်လာသောစစ်သူရဲတို့ကို ခွဲထား၍မိမိတို့နေရာသို့ပြန်သွားစေခြင်းဟံလွတ်လိုက်သဖြင့်သူတို့သည်အလွန်အမျက်ထွက်၍ ယုဒပြည်သားတို့၌အညှိုးထားလျက်မိမိတို့နေရာသို့ပြန်သွားကြ၏အာမစီသည်လည်းကိုကိုခိုင်ခန့်စေ၍စားကြိုင်သို့ တက်ချီသည်ဖြင့်ဇီယတောင်သားတသောင်းကိုလှုပ်ကြံလေ၏ယုဒမျိုးသားတို့သည် လူတသောင်းကိုအရှင်ဖမ်းပြီးလျှင်ကြောက်တောင်ထိတ်သို့ဆောင်သွား၍ကျိုးပဲ့စေခြင်းငှာအောက်သို့ တွန်းချကြ၏ဝိုင်း၍တိုက်ရသောအခွင့်ကိုအာမရှိမပေးလွတ်လိုက်သောစစ်သူရဲတို့မူကားရှမာရိမြို့မှဆက်၍ဘေတော်လူမြို့တိုင်အောင်ယူဒမြို့တို့ကိုတိုက်သဖြင့်လူ3000ကိုတတ်၍လက်ရဥစ္စာအများကိုတင်သွားကြ၏အငယ်၁၄မှ၁၆ အာမစီသည်အေဒုံအမျိုးသားတို့ကိုလှုပ်ကြံရာမှ ပြန်လာသောအခါဇိရတောင်သားကိုးကွယ်သောဖျားတို့ကိုဆောင်ခဲ့၍ကိုယ်တိုင်ကိုးကွယ်ရာဖျားဖြစ်စေခြင်းဟာတီထောင်လျက်သူတို့ရှေ့မှဥညွတ်ချ၍နန္တာဘောင်းကိုမီးရှို့လေ၏အရဖျားသည်အာမစီကိုအမျက်ထွက်၍ ပရောဖက်ကိုစေလွှတ်တော်မူသည်ကားမိမိလူတို့ကို ရန်သူလက်မှမကယ်နိုင်သောတပန်းမျိုးသားဖျားတို့ကို အပဲကြောင့်စီကတနီဟုပြောဆိုလင် ရှင်မြင်ကတင်းသည် တိုင်ပင်မူမှဖြစ်သလိုတိတ်ဆိတ်စွာနေလော့အပဲကြောင့်ရာဇဝတ်ခံခြင်းတနီဟု ဆိုသောပရောဖက်ကမင်းကြီးသည်ငါပေးသောတတိစကားကို နားမထောင်ဤအမှုကိုပြုမိသောကြောင့်ဘုရားသခင်သည်မင်းကြီးကိုဖျက်ဆီးမည်ကြံတော်မူသည်ကိုငါသိမြင်သည်ဟု ပြောဆိုပြီးလျှင်တိတ်ဆိတ်စွာနေလေ၏အငယ်၁၉မှ24ထို့နောက်အာမစီသည်တိုင်ပင်ပြီးမှဣဒေလရှင်မြေယေဟုသားဖြစ်သောယောခတ်ဤသားယေဟောရှထံသို့ တန်တမန်ကိုစေလွတ်၍ငါတို့သည် မျက်နှချင်းဆိုင်မိကြကုန်အံ့ဟုမှားလိုက်လျင်ဣဒရေလရှင်ဘရင်ယေဟောရှာက လေဗနုန်စုပင်သည် လေဗနုန်အာရစ်ပင်ထံသို့ဆေလွတ်၍တင့်သမီးကိုငါသားနှင့်ပေးစားပါဟု ဆိုစဉ်တွင် လေဗနုန်သားရဲတကောင်သည်လျှောက်သွား၍စုပင်ကိုနင်းမိ၏ သင်ကငါသည်အေဒုံလူတို့ကိုလှုပ်ကြံပြီဟုဆိုလျက်ဝါကြွားခြင်းသောစိတ်မြင့်လှ၏တို့အတွင် ကိုနေရာ၌နေလော့တင့်ကိုယ်တိုင်နှင့်ယူဒပြည်သည်ဘေးရောက်၍ဆုံးရှုံးစေခြင်းဟံအဘယ်ကြောင့်အမှုရှာသည်ဟုယူဒရှင်ပြန်အာမစီကို ပြန်၍မှားလိုက်လေ၏ ထိုစကားကိုအာမရှိသည်နားမထောင်၊အကြောင်းမူကား၊ဧဒုံပြည်ဘုရားတို့ကိုဆည်းကပ်သောကြောင့်၊ရန်သူလက်သို့အပ်ခြင်းငှါဘုရားသခင်စီရင်တော်မူ၏။ဣသရေလရှင်ဘုရင်သည်စစ်ချီ၍ရှင်ဘုရင်နှစ်ပါးတို့သည်ယုဒပြည်ဗက်ရှေမက်မြို့၌မျက်နှာချင်းဆိုင်မိကြသဖြင့်၊ဣသရေလအမျိုးသားရှေ့မှာယုဒအမျိုးသားရှုံး၍၊အသီးအသီးတို့သည်မိမိတို့နေရာသို့ပြေးကြ၏။ဣသရေလရှင်ဘုရင်ယဟောရှသည်ယုဒရှင်ဘုရင်အာ ကစီသားဖြစ်သောယောရှ၏သားအာမစီကိုဗက်ရှေမဲမြို့မှဖမ်းမိ၍ယေရုရှလင်မြို့သို့တွားပြေးလျင်ယေရုရှလင်မြို့ယိုအတောင်400ကိုအေဖရင်တကားမှသည်ဒေါန်တကားတိုင်အောင် ဖြိုဖျက်လေ၏ ဩဘဘေဒုံလက်တွင်ဗိမာန်တော်၌ရှိသမျှသောရွှေငွေမှဆ၍တစားအလုံးစုံနှင့်နန်းတော်ဗန္ဒာအလုံးစုံကို၎င်းအာမခံသောသူအချို့ကို၎င်းယူ၍ရှမာရိမြို့သို့ပြန်သွား၏အငယ်25မှ28ဣဒရလရှင်မြင်ယောခတ်သားယေဟောရှတည်သောနောက်ယူဒရှင်မြင်ယောရှတ်သားအာမစီသည်35နှစ်အသက်ရှင်သေး၏ အာမစီပြုမှုသောအမှုရာကြွင်းသမျှအစအဆုံးတို့သည်ယုဒရာဇဝင်နှင့်ဣသရေလရာဇဝင်၌ရေးထားလျက်ရှိ၏။အာမဇိသည်ထာဝရဘုရားနောက်တော်သို့လိုက်ရာမှ လွှဲသွားသောနောက်၊သူ၏တဘက်ယေရုရှလင်မြို့၌သင်းဖွဲ့ကြ၍၊သူသည်လာခိရှမြို့သို့ပြေးသည်တွင်၊ထိုမြို့သို့စေလွှတ်၍သတ်စေပြီးမှ၊မြင်းပေါ်၌တင်လျက်ယေရုရှလင်မြို့သို့ဆောင်ခဲ့၍၊ဘိုးဘေးတို့နှင့်အတူ ဒါဝိဒ်မြို့၌သင်္ဂြိုဟ်ကြ၏။